မိမိတို့ဆိုင်ရာဆိုင်ရာအကြောင်းများမှာဝါဆိုတဲ့သင်္ဃာတွေအတွက်ညီရပြီးတော့ဒီရဲ့သင်္ဃာမှာဘုဗ္ဗဝါပိကံဒီမှာဆိုရင်ဝါစုသင်္ဃာရှိတယ်ဆိုရင်အဲဒီသင်္ဃာဟာအဲဒီကြောင်းတိုက်မှာဝါဆိုတဲ့သင်္ဃာတွေနဲ့ဆိုင်နေဟိုတော့က ကျောင်းတွေကကြီးကြီးရဲ့ကျောင်းလည်းရှိတော်သူ့ရဲ့ကျောင်းကလည်းရှိကြီးကြီးရဲ့ကျောင်းတွေမှာဒါဓမ္မတွေပြည့်စုံလို့ဘာသူသင်္ကန်းနာမည်ရှိတာတွေရှိတယ်အသေးဖွဲကျောင်းတွေမှာတော့ဘာသူသင်္ကန်းလူနေပါလေရှိလုံးလုံးမနေလာလည်းရှိအဲဒီလိုဖြစ်ပြီးရနေလို့ရှိရင်ကျောင်းတိုင်းမှာနေရာခြားထားတဲ့ တာဝန်ရှိပုဂ္ဂိုလ်ကနေပြီးတော့ဘာလို့တင်ကဒီရဲ့အကြောင်းနဲ့မဒီရဲ့အကြောင်းတွဲပြီးတော့လည်းနေရာခြားရပြီးတော့သိရဘာကြောင့်လဲဆိုတော့ဘာလို့တင်ကမဒီရဲ့အကြောင်းမှာနေရာခြားရပြီးလို့ရှိရင်အဲဒီကိုယ်တော်မှာဘာလို့တင်ကမရပဲဖြစ်နေလို့အဲဘာလို့တင်ကဒီရမ်းတဲ့အကြောင်းအပြင်ရတဲ့အကြောင်းနဲ့အပြင်ရတဲ့အကြောင်းမြင်ရပြီးတယ်လား နေရာခြားရပြရ။တာဏိကအကြောင်းဆိုတာနေရာခြားရပြီးတောင်ရှိတဲ့ပုဂ္ဂိုလ်ကခြားထားတဲ့အတိုင်းနေကြကျောင်းထဲထဲမှာမထေကြီးဖြစ်တဲ့ပုဂ္ဂိုလ်တော့အပြီးဆုံးဖြစ်တဲ့အတွက်အကောင်းဆုံးအမြတ်ဆုံးနေရာနေရာခြားရတယ်အဲဒီကဒီနေရာမနေကြဘူးဆိုရင်တော့လေဒီနေရာဒီနေရာသိရတယ် အစဉ်တိုင်းဝါစဉ်တိုင်းအကောင်းအမြတ်နေရာတွေကိုအစဉ်တိုင်းတွေ့ပြီးတော့ညနေနေရာတွေနောက်ဆုံးပေးအဲဒီတော့ဝါစဉ်တိုင်းနေရာခြားရပြီးတော့ပြေးရပါတယ်ဒါကပြေးရမြတ်စွာဘုရားအလိုတော်ကြအန္တိကကြောင်းများမှာအသုံးပြုတာပါပဲဒီနေ့ခါကာလမှာတော့တန်ခါကြောင်းနေရာလဲ ပုဂ္ဂလိကကျောင်းတွေလို့ရှင်းနေပါပြီ။အဲဒီကျောင်းတွေလည်းဆံရဆံရပုဂ္ဂိုလ်တွေကသူတို့ကိုယ်ပိုင်လို့ဖြစ်ပြီးတော့အဲသူတို့ပဲနေခြင်းလိုနေထားခြင်းတဲ့ပုဂ္ဂိုလ်တွေကထားခြင်းတဲ့ပုဂ္ဂိုလ်ထားမထားခြင်းတဲ့ပုဂ္ဂိုလ်မထားအဲဒီလိုဟာတွေရှိကြပါလေဆိုမှဘဝဉ္ဇဉ်ခိုင်းတာတန်ဃာတွေကနေပြီးတော့ကျောင်းကိုသူတို့ပိုင်လို့လုပ်ပြီးတော့သူတို့သူတို့ထားတဲ့ပုဂ္ဂိုလ်ကနေရတယ်မထားတဲ့ပုဂ္ဂိုလ်ကမနေရဘူးမှားတော့ ဘုရားလိုတော်ကျတာဏိကဆိုတာကတော့ညာလီလာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီကျင်ဝါလိုက်ဒါကြီးကကြောင်းမှလူခွင့်ရှိတာပဲမထေကြီးလို့ရှိရင်ဖြင့်အကောင်းဆုံးနေရာသူ့ပေးရတယ်အရှင်တိုင်းအဲဒီလိုနေရာပေးရကျောင်းလိုက်ထဲမှာရှိတဲ့ သံဃာတွေကဒီတော့ကတော့နေရာခြားထားတဲ့ပုဂ္ဂိုလ်ဆိုပြီးတော့သမုတ်ကိုထားရတယ်အခုခေတ်တော့သမုတ်တော့မသမုတ်ပါဘူးအသေးကြီးကပြစ်ပြစ်အသေးကြီးကလွှဲထားတဲ့ပုဂ္ဂိုလ်ဖြစ်ပြီးအဲဒီပုဂ္ဂိုလ်ကနေရာခြားထားပြရအခုဒီမှာသာသနာ့ရေးတာမှာနေရာခြားထားတယ်တော့ခတ်တူတူပါပဲသာသနာ့ရေးတာလည်းပဲတိုင်းကမဟုတ်တော့လည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေအများသက်ဆိုင်အောင်လည်းရွေးချယ်ထားပါလေမာဇီဆရာတော်မူကြီးတော်တရားထုတ်နေတဲ့ ယောဂီပေါင်းအဲယောဂီပေါင်းအားရွေးချပြီးပြုထားတယ်။မင်္ဂလာတက်တဲ့နေဖို့တိုင်းမင်္ဂလာဝါဒတို့ကြောင်းလို့ကြတော့မာကြီးကြတော်မူပြီးတော့ယဟန်တော်အပေါင်းအဲသံဃာတော်အားရွေးချပြီးတော့ထားအဲဒီတော့ဒီပြန်ဝါလိုက်အစဉ်တိုင်းနေရာခြားပြီးတော့သိရပါတယ်အခုတော့ ဒီမှာလာရောက်တဲ့ပုဂ္ဂိုလ်တွေအစဉ်တိုင်းနေရာခြားတာပြရတယ်ဒီလိုပေးမှာပဲဖြစ်တယ်။อืม။ကောင်းတဲ့နေရာခြားတာလို့ဒီလိုမရှိဘူးအစဉ်တိုင်းနေရာပေးရတယ်။အဲဒီတော့နေရာပေးထားတဲ့အတိုင်းဝါဇသင်္ကန်းနေရာဆရာပုဂ္ဂိုလ်တွေဝေငှပြီးတော့သုံးဆိုရဒါပေမဲ့လည်းအဲဒီဝါဆိုတဲ့ပုဂ္ဂိုလ်တွေက ဝါကျွတ်အောင်လည်းဒီမှာဝါမကျိုးမှဝါကျိုးလို့ရှိရင်အဲဒီဝါဆိုသင်္ကန်းကမသုံးဆောင်လိုက်ဒါနဲ့ပြတဲ့တည်းရတာတဲ့တည်းဆိုဝါကျွတ်မှသုသာကတော့မသိကြမလို့ဖြစ်နေဝါမကျွတ်ခင်ကလူထားရင်ဝါမကျွတ်ခင်ဝါကျိုးသွားလို့ရှိရင်အဲဒီပုဂ္ဂိုလ်ဒီသင်္ကန်းနဲ့မစားရင်ဒီသင်္ကန်းပြန်ပေးရမလို့ဖြစ်နေအဲတော့ဝါစုသင်္ကန်းဆိုတာကတောင်ကိုတရားရှိပါတယ်။တဏှာတဏှာနဲ့မတူပါဘူး။ဝါစုသင်္ကန်းတဏှာကတော့ ဆရာကြောင်းမှာဝါကျွတ်တဲ့တရားဝါမကျိုးပဲနဲ့ရိုးရိုးလေးနေဖို့တောင်းခံပြီးနေရအဲဒါဝါသုသင်္ကန်းလူတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားရဲ့ဝိနည်းတော်ရဝါဆိုကျင့်သုံးပြီးတော့နေဖို့ရလဲအာထောက်ပံတစ်ခုဖြစ်ဖြစ်ဆိုကျေးဇူးပြုပါတယ် ဒီတော့သူရဲ့ခါလဲမာနိယဆိုတာတော့ဘင်္ဂါကိုသူတာပဲဘင်္ဂါကိုသူတာပဲရောက်ပါတယ်ဘင်္ဂါသူကြီးဖြစ်စေဟောဆိုတဲ့ကလူအားကြီးဆိုပြီးသူကြီးဖြစ်စေဘင်္ဂါကိုရောက်ပဲရောက်ပါတယ်ဒါပေမဲ့လည်းခုခေတ်ကာလမှာတော့ပုဂ္ဂိုလ်အနေနဲ့ဖြစ်ခြင်းလည်းပုဂ္ဂိုလ်လည်းရှိဘုန်းကြီးတို့ဒီလာပြီးတော့ပုဂ္ဂိုလ်အနေနဲ့ဖြစ်ဖြစ်သွားတာရှိပါအဲဒါပေမဲ့လည်းဘုန်းကြီးကသာမညပဲတစ်ခါတစ်ခါသူခံပါလေဟောဆိုတဲ့ကအနေနဲ့သူခံတာဘာမှအား သူသားရာရောက်တဲ့သူတဲ့ပုဂ္ဂိုလ်တွေပို့ပြီးကျိုးကြည့်တာပေါ့အဲဒီပစ္စည်းတွေကိုဝေဘာနဲ့ခါကြတဲ့ဘုန်းကြီးတွေကဝါဆိုးနေတဲ့ပုဂ္ဂိုလ်တွေကိုပန်ပြပြီးတော့လူတန်းရပါတယ်တခြားတစ်ပါးသောကြောင်းများကပုဂ္ဂိုလ်တွေလည်းလူတဲ့တရားတွေရဲ့ရည်ရွယ်ချက်ကရှိပါတယ်အဲဒါရည်ရွယ်ချက်ရှိတဲ့အတိုင်းရှင်းရမှာမလူလို့ရှိရင်ဖြင့်အဲတရားတွေရည်ရွယ်ချက်မတိုက်ခဲနဲ့ဖြစ်ဒါကြောင့် အဲဒီတာဏိကဖြစ်နေဝါစုသင်္ကန်းလူရလည်းအဲဒီသင်္ကန်းတွေကိုအပြင်ဘက်ကပိတ်သင်္ကန်းတွေလည်းလူရတယ်ဒီပိတ်သင်္ကန်းတွေက40ကျော်လောက်ရှိပါတယ်။ဒီမှာနီးစပ်တဲ့ပုဂ္ဂိုလ်တွေပြင်ပါတယ်။ဟိုနာမည်ကြီးတဲ့ပုဂ္ဂိုလ်တွေတော့မဟုတ်ပါဘူး။အဲဒီကနာမည်ကြီးတဲ့ဆရာတော်ကြီးတွေပါတယ်သူတို့ပြင်တာမဟုတ်ဘူး။ဒီမှာတရားထုတ်ထားတဲ့ယောဂီဟောင်းပုဂ္ဂိုလ်တွေ အဲဒီလိုပုံကိုယ်တွေကိုဒီဟာပြင်ပါတယ်အဲဒီလိုပြင်ပြီးတော့လူဒန်းအဲဒီတော့ဝါဇသင်္ကန်းဖြစ်ခြင်းလူဒန်းတဲ့ဥစ္စာသာဟိကသင်္ကန်းသဘောရှိလို့သာဟိကလူဒါနပဲအဲဒီလူဒါနဟာအကျိုးကြီးတယ်။ဘာငါလူတဲ့လူဒါနအကျိုးကြီးဆုံးပဲဒါလည်းအကျိုးကြီးတာမရှိဘူး။ဒါကြောင့်ဝါဇသင်္ကန်းလူဒါနတဲ့ပုဂ္ဂိုလ်တွေမှာအကျိုးကြီးတဲ့ သင်္ဃာလူဒါနလူရရတယ်လို့အာရုံပြုပြီးဝါမျက်ဝါနာရှိဖို့ပါပဲအဲဒီဝါစုသင်္ဃာလူဒါနနဲ့ပတ်သက်ပြီးနိမောဒနာကတော့ဘယ်လောက်ဆိုရင်တော်ပါပြီအဲဒီတော့ခုသင်္ဃာနည်းနည်းနည်းနည်းနမူနာချင်းနဲ့နည်းနည်းရှိရတူဖို့ရသင်္ဃာလူဝန်ကံအာရုံလိုက်ပြီးတော့ဆရာသင်္ဃာသင်္ဃာနားလည်းကောင်းကောင်းပါ ပိကသီဝရာနိသံဃတာဒေမဒီဝါဆိုသင်္ဃတို့ကိုသံဃာတော်အားသုဒ္ဓံပါကုန်၏ဣဒံနောပုညံဣဒံနောပုညံအကရခေယဝဟံဟောတုဝါဆိုသင်္ဃ ကာမှုဤသာလောတရား၄ပါးတို့ဤဘုရားအကုန်ကြောင်းဖြစ်သောမညာဘုညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းသုံးနာရီကျော်ကျော်ဆင်ရင်ပြီးရမှာသုံးနာရီကျော်ပြီးမှတရားမဆုံးသေးတဲ့နောက်ဆက်ဟောရမှာညာသုံးမယ်မထင်ဘူး မြတ်စွာဘုရားကြီးဝါတော်စဉ်ကိုအမိပြုပြီးတော့တရားတွေဟောလာ35ခုနှစ်ကဝါဆိုလာကြီးကစပြီးတော့ဟောလာအခု40ခုနှစ်ဆိုတော့6ခုနှစ်ရှိကို10ကတော့9နှစ်9နှစ်ရှိသွားပြီပေါ့အဲမြတ်စွာဘုရားကြီးဝါတော်စဉ်ရ 12ဝါမြောက်ဝိရင်ဇဤလို့ခေါ်တဲ့ဝိရင်ဇမျိုးအနည်းကနလေရုပုစီမာနာခေါ်တဲ့ဓမ္မဝင်ကြီးမှာမြတ်စွာဘုရားဝါကတော်မူတဲ့အခါတုန်းကဟောထားတဲ့တရားဝိရင်ဇသုံးဆိုတာကိုစပြီးတော့ဟောလာတာသုံးသုံးသတင်းတော်ရှိသွားတယ် ဒီမှာလာတဲ့စိတ်ပိုင်းညာများတာနဲ့ဘုရားဟောတာသိမပြီးသေးဘူးဒီနေ့ဟောရင်လည်းအကုန်လုံးပြီးမှာမဟုတ်နောက်လည်းပဲဒီနေ့လည်းဟောရအောင်လည်းမသိပါဘူးအဲဒါကဝိနည်းပိဋကမှာဏိဒာဖြစ်နေတာပါဝင်ပါလေဏိနဲ့စပြီးကြလားဝိပညာချင်းအကြောင်းလေးတွေလည်းပြန်ပါတယ်အဲ့ဒါတွေလည်းနောက်ဆုံးကြတော့ထည့်ပြီးတော့ဟောရမယ် ဒီနေ့ကဟောခဲ့တာကမြတ်စွာဘုရားကကျက်ဥပ္ပနေပြီးခြေဥစွာပေါက်လာတဲ့ကျက်ဥပ္ပမာနဲ့ပြပြီးတော့ဟောခဲ့တယ်ဝိရဇဗုဏ္ဏကြီးကအတကြီးတဲ့ပုဂ္ဂိုလ်ကိုရိုသေပေးခြင်းမရှိတဲ့အတွက်မြတ်စွာဘုရားကိုဆွဆွဲတာပေါ့မြတ်စွာဘုရား သူကသူတို့အသက်ကြီးတဲ့ဥစ္စာတကြီးတဲ့ပုဂ္ဂိုလ်ယူရမယ်ယူရနေတာနဲ့သာပြရမှာဆွေးနေတယ်ဆိုတဲ့အနေနဲ့သူကဆွဆွဲအဲ့ဒါကိုလည်းသာပြသင်လျော်တဲ့အကြောင်းနဲ့ဖြည့်ရှင်းပါလေဖြည့်ရှင်းလို့ပြီးတဲ့အခါကာလကျတော့မြတ်စွာဘုရားလောကမှာအကြီးအမြတ်ဆုံးဖြစ်တဲ့အကြောင်းအဲဒီကျက်ဥကပေါက်လာတဲ့ကျက်ကလေးနဲ့ဥပမာပြရဥရှိဥဖြစ်ဖြစ်ဆယ်ဥဖြစ်ဖြစ်ဆယ်ဥဖြစ်ဖြစ် ဥထရာနေပြီးကျိုးစွာပေါက်လာတဲ့ကြက်ကိုဘယ်လိုခေါ်မလဲကြီးခေါ်မလားငယ်ခေါ်မလားငါကဗျာမေးပြီးတော့ဝိသပုံသားကျအရင်ဆုံးပေါက်တဲ့ကြက်ဟာအကြီးဆုံးခေါ်မှာပဲအဲအရင်ဆုံးပေါက်တယ်ဆိုတာအရင်ဆုံးဥလို့မဟုတ်ဘူးအရင်ဆုံးဥလို့မဟုတ်ဘူးနောက်မှဥတဲ့ကြက်ဥကလည်းပဲသူကအပူရနဲ့ကျမကြီးက ဝတ်ပြီးတော့ပေးတဲ့အပူအငွေ့ဓာတ်နဲ့အစင်သိရင်သူကရေးပြပြီးတော့သူကအရင်ပေါက်တာအဲ့ဒါကိုအနောက်နိုင်ငံပုဂ္ဂိုလ်တွေကတရားတွေစုံစမ်းတာလေဟန်ကြတယ်ကွာတရားဟောတယ်ဟုတ်တယ်ဆိုတာအရင်ဆုံးဥလို့အရင်ပေါက်တာမဟုတ်ဘူးအဲပူငွေ့အားကောင်းပြီးတော့ရင်းကျက်တဲ့ဥကလည်းအရင်ပေါက်တာလားဒါကိုသူတို့ညီးနဲ့ကျဲဥတွေနေနာပေါက်အောင်လုပ်တဲ့နည်းနဲ့ဆိုရင်တခဏလေးပေါက်တာပဲ မြင်တော့မမြင်ဘူးပြောတာကြားဘူးသူတို့စက်ကလေးရတဲ့ထည့်လိုက်ရင်ဒီဘက်ကနေထည့်ဟိုဘက်ကျတဲ့စက်ကလေးပေါက်လာဥဥတိုင်းကနေအနာများလာတယ်အဲဒါကြောင့်အရင်ဥနေဖြစ်စေနောက်ဥနေဖြစ်စေအရင်ဆုံးပေါက်တဲ့ကျဲဥဟာအဲဒီကကျက်ဟာအကြီးဆုံးလို့ခေါ်ရတယ်အဲဒါလိုပဲငါဖရားလည်းပဲအဝိဇ္ဇာတိဟုသောဥပ္ပန္နေမှာ အောက်နေကြတဲ့တတ္တဝါတွေအများတဲ့ကနေပြီးငါဘုရားတပါးတဲ့ပဲဝိဇ္ဇာဥပငင်ကပေါက်ကွဲပြီးတော့ထွက်လာတယ်ရှိဥစွာဝိဇ္ဇာဥပငင်ကပေါက်ပြီးတော့လာရတယ်ဆိုတော့ငါအကြီးဆုံးပဲဆိုတာကိုမြတ်စွာဘုရားဟောထားပါတယ်အဲ့ဒါကိုဒီမှာပါဠိလေးနဲ့ဆောင်းမှုတန်းထည့်ထားတယ်ဒါဒါပဲဘုရားရှိတဲ့ပုဂ္ဂိုလ်ရင်ကြည့်ဖို့ကိုလည်း ယနနာဝိရိဇာကုံနာဧဝမေဝခေါဤကျက်ဟုမာရှိဥသာပေါသောကျက်ဥပမာနဲ့သူသာလင်အဟံငါဘုရားရှင်အဝိဇ္ဇာကတာယအဝိဇ္ဇာ၌ရောက်နေတော့ဝါအဝိဇ္ဇာမကင်းနေတော့အန္တဗုဒ္ဓယဝိဇ္ဇာယုသောဥက္ကွန်တွင်၌ဖြစ်နေတော့ပရိယောနာရာယဝိဇ္ဇာယုသောဥက္ကွန်ဖြင့်မေ့ရှေဖုံးလွှမ်းထသော သဇာယတတ္တဝါရဲ့၌တတ္တဝါတွေမှာအဝိဇ္ဇာမသိနေတဲ့တတ္တဝါတွေဝိဇ္ဇာဥဝင်နေတယ်နဲ့တူတယ်အဝိဇ္ဇာအများအားဖုံးလာနေတယ်တဲ့ဒီနေ့ကလာကတော့ပြောရတယ်မြင်နိုင်ကြားနိုင်ဓဝါ၆ပါးကပေါ်တဲ့ယုံနာတွေကိုအမှန်တိုင်းမသိတာဝိဇ္ဇာပဲအဲမြင်လို့ရှိရင်မြင်စဉ်ကာလကသင်္ချာတဲ့မျက်စိရဲ့အဆင်းရဲ့မြင်သိမှုရဲ့အဲဒါတွေကိုဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေက မြဲတဲ့အနေနဲ့သိနေတာပဲ။ညာကလည်းမြဲတဲ့ကြာကနာယကသတိယဒုတိယကဒီကုသဇာတိယအဲ့ဒါတွေအကုန်လုံးပေါင်းပြီးတော့အတွေ့အကြုံတွေအကုန်လုံးဟာမြဲတဲ့အနေနဲ့သူကသိနေတာကိုယ်ကိုယ်လည်းမြဲ၊သူများကိုယ်လည်းမြဲချမ်းသာတယ်ကောင်းတယ်လို့လည်းသိနေတယ်အတ္တကောင်တက်ရှင်နေတယ်ကောင်းတယ်ဒီလိုလည်းသိနေတယ်အဲ့ဒါဟာအဝိဇ္ဇာပဲအဲ့ဒါမြင်နေကြတဲ့အဝိဇ္ဇာရှင်းဥစ္စာဖြစ်ဒီပဒနာရှင်းနေတဲ့ပုဂ္ဂိုလ်တွေအဝိဇ္ဇာဖြစ်တယ် အခုဝိပဿနာရှုတာအဲ့ဒီအဝိဇ္ဇာပယ်နေအောင်လို့ရှုရတာမြင်ပြီးပြီးချင်းကြားပြီးပြီးချင်းအဝိဇ္ဇာမလာသေးခင်ကိုမြင်တဲ့သဘောကြားတဲ့သဘောလေးအမှန်နဲ့ပြီးအောင်လို့မြင်မြင်နဲ့ကြားရင်ကြားတဲ့စသဖြင့်ဒီလိုရှုနေရတာဒီနေ့ကဝလာကြီးကဟောခဲ့ပါပြီညုံလာကြီးကဟောခဲ့ပါပြီအဲဒီအဝိဇ္ဇာဥက္ကွန်ချင်းမှိတ်ဆက်ပြီးတော့နေတဲ့တ attva တွေအဝိဇ္ဇာဖုံးလွှမ်းပြီးတော့နေတဲ့တ attva တွေ အဲ့ဒီသတ္တဝါတွေရဲ့မှာဝိဇာနာကောတံဝိဇာတိဟူသောဥပ္ပုံကိုဗရာလေးတော်ဖောက်ခွဲ၍ဤကောကငါတပါးဤသာလျင်လောကီလောကနဲ့အနုတ္တံသူ့ရဲ့အလွန်ကဲမရှိအများဆုံးဖြစ်သောသမ္မာသမ္ဗောဓိသမ္မာသမ္ဗောဓိဉာဏ်ကိုဟာဆရာပြကြောင်းဉာဏ်ကိုအဘိဓမ္မဘုရားထိုးရင်းပြီးလာခဲ့ပြီယမနာဝေယသပုံနာတသမအထုကြောင့်တောဟံဆုံးလာပြီ လောကသာလောကဤဝါလောကရဲ့စေထောအကြီးဆုံးသည်စေထောအမြတ်ဆုံးသည်ဟောတိဖြစ်ပေ၏အဲငါဗျာဝိဇ္ဇာဖုံးလွှမ်းနေတဲ့တ attva တွေထဲမှာငါဗျာတရားလည်းပဲသမာတံဘောဓိဆိုတဲ့တရားဖြစ်ကြောင်းညာအရဟတမေအဲအရဟတမေအရဟတဘုံညာနဲ့သဗ္ဗညုတညာနဲ့ရပြီဖျားဖြစ်လာခဲ့တယ်ဒါတော့ ငါဘုရားအကြီးဆုံးပဲအမြတ်ဆုံးပဲဟိုကပြည့်ဝရင်ဆုံးပေါက်တဲ့ပြည့်ကအကြီးဆုံးဖြစ်တယ်လို့ပဲငါဘုရားအကြီးဆုံးမြတ်ဆုံးလို့ပြီးတော့ငါဘုရားကဒီရင်ပုဂ္ဂိုလ်တွေအသက်ကြီးတာနဲ့ယူတည်ပေးဝယ်မလို့ဘူးတဲ့အသက်ကြီးတာရင်မွေးလို့တာအသက်ကြီးတာတော့ဘာမှဂုဏ်ရှိတာမဟုတ်ဘူးအဲမြတ်စွာဘုရားဝိဇ္ဇာဥပုံကိုဖောက်ခွဲပြီးတော့ အလုံးစုံတရားတွေပြီးတယ်ဘုရားဖြစ်လာတယ်ငါဘုရားတစ်ပါးတည်းဖြစ်တာအကြီးဆုံးပဲအမြတ်ဆုံးပဲတဲ့အဲ့ဒါကိုငါသာဘုရားဟောကြားတော်မူပါတယ်အဲ့ဒါကိုဘုန်းကြီးတွေကဆောင်းဖို့ကလေးသုံးခုသိရတယ်ဥပ္ပညာမပထမပေါ့ရကျက်တူသွားတယ်ဒါလည်းသင်ကြားရတယ်အဲဥထဲမှာနေတဲ့ကျက်ကျက်ဥအကောင်ပေါင်းမှကျက်ဥလေးတွေအဲ့ဒါလေးကျက်လုံး၁၀လုံး၁၂လုံးဟောကြားရတယ်ဒါလည်းများကျင်နေများမှာပေါ့အဲ့ဒီက စိဥ္ဇာပေါက်လာတဲ့ကျင့်နဲ့အလားတူပါအလားတူပါပဲစိဥ္ဇာပေါက်လာရင်အဲ့ဒီကျင့်ဟာအကြီးဆုံးကျင့်လို့ခေါ်ရမှာပဲဥပ္ပောများမှာပထမပေါက်ရကျင့်တယ်ဆိုတာဝိဇ္ဇာမောဟဥပ္ပမထွက်ရစိဥ္ဇာဥပ္ပံဆိုတာတရားတော်အရာချင်းအဝိဇ္ဇာမောဟပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့ယုံနာတရားတွေဒုက္ခသစ္စာတရားတွေအမှန်တိုင်းမသိတဲ့ငြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနဲ့အလွဲသိနေတဲ့ ဝိဇ္ဇာမောဟဟာဥပ္ပုံပဲသူဖုံးလွှမ်းနေတာတဲ့မြင်နိုင်မြင်နိုင်ဖုံးလွှမ်းကြားနိုင်နားနဲ့စသဖြင့်တွေ့ရှိတဲ့ကိုယ်တိုင်ဆိုင်တဲ့လူကြားတဲ့စိတ်ကူးစဉ်းစားကြံတဲ့ဓဝါ၆ပါးကသင်္ချာပေါ်တိုင်းပေါ်တိုင်းအလွအမောဟကရှင်းဥစွာအလွဲတွေပြီးပြီးပြီးတော့ဖုံးလွှမ်းတယ်အဲဒီအလွဲအတိုင်းပဲပြီးနေကြတယ်အဲဒါဥပ္ပုံဖုံးနေတာတဲ့အဲဒီဥပ္ပုံကနေပြီးရှင်းဥစွာထွက်လာတာငါပြရှင်းဥစွာထွက်လာတာထို့ကြောင့်လောကကြီးမြတ်လာဗုဒ္ဓဖရာကဒါကြောင့်မို့ ဘုရားမြတ်စွာဘုရားအကြီးဆုံးအမြတ်ဆုံးပဲရှင်းဥစွာဝင်ထောပါတော့လာတော့ကြီးဆုံးမြတ်ဆုံးဖြစ်ပြီလို့ဒါဘုရားအာရုံပြုလို့ရတိုင်းဆွေးရမယ်ဥက္ကုံမြာမပထမဟောရကျက်တူစွာဥက္ကုံမြာမပထမဟောရကျက်တူစွာ ဘုံသားကြီးကလည်းဘယ်ဘုံပဲကြီးနဲ့ဥပ္ပုံကထွက်လာတယ်ဆိုတော့သူလည်းပဲသိကျင်မှာပါပဲအဲဒီကြောင့်လည်းပဲသံဃာဖွင့်ပြထားတယ်ဒါလည်းမြတ်စွာဘုရားအာရဒခောပန္နာမိဇမနဝိယဟောတိစသည်ဖြင့်ဝိဇ္ဇာဥပ္ပုံနဲ့ထွက်လာခြင်းအကြောင်းအကျင့်ကိုခေါ်ရတယ်ယမနာဝိရဇဘုံနာမင်းဟာသည်ဝိယံလုံးလာဝိရဟောဘာလုံးလာဝိရသည်အာရဒံ အာသဝတိရှိအာဂန္ဒီနာတုံဆုံခြင်းမရှိသေးဟောသည်ဖြစ်ခဲ့၏ဒီဝိဇာဥပ္ပန္နကထွက်နိုင်အောင်လို့ပြရတာတင်းတင်းကျပ်ကျပ်နဲ့ဝိရိယအားထုတ်လာတာတဲ့ဘောဝဆာကမဟုတ်ဘူးဘောဝဆာကနဲ့အာမထုတ်ခိုင်းတဲ့ပြင်းရင်လည်းတော့ဖြစ်ဘူးတင်းတင်းကျပ်ကျပ်အားထုတ်ရတယ်။ငါပြလုံးလာဝိရိယကိုအားထုတ်ခဲ့ပြီ တွန့်ဆုတ်ခြင်းမရှိဘူးမတွန့်မဆုတ်အားထုတ်ရတယ်ဒါလည်းမိညိပြရတယ်ဘုညာပြရတယ်ဟိုတင်းလေးပြရတာညီညိုဝဲနီးယူဝဲဗုဒ္ဓအကျင့်တရားတော်ဗုဒ္ဓအကျင့်ဟာညီညိုဝဲလည်းကောင်းတယ်နီးယူဝဲလည်းကောင်းတယ်အဲ့ဒီတိုင်းသိရမှာတရားကျင့်တယ်လို့ပဲတရားတွေဒါတွေကတရားကျင့်ရတယ်အဲလုံးလဝိရတင်းတင်းကျပ်နဲ့မဆုံးမနေအားထုတ်ရမှာကြောတိရတော်လေးအားထုတ်ရမှာမဟုတ်ဘူးအခုတရားရှိမှနေတဲ့ပုဂ္ဂိုလ်တွေကအဲဒါအထူးသတိပြုရကောင်းတယ် ရောရောလေးအားထုတ်နေရင်သမာဓိမရှိဘူးသမာဓိမရှိရင်ဉာဏ်မရှိဘူးဒီလိုကဉာဏ်ဉာဏ်တရားကနာကျင်တယ်နာကျင်တယ်ဒီမှာဉာဏ်ဉာဏ်တရားကဖြစ်မှာမဖြစ်ဘူးမဖြစ်တော့ဉာဏ်ဉာဏ်တရားဟောဖို့ရညာဖို့ရသမထဆရာတွေကခွင့်မပြုဘူးအဲဒီလိုဟာတွေခဏခဏကြုံပါလေဉာဏ်မကျင်တာဘူးသူတို့ကဉာဏ်ဉာဏ်တရားနာခွင့်မပြုအောင်လားခွင့်မပြုတဲ့လို့မပြုတာဟောပြုလိုက်လို့ရှိရင်တရားဟောတယ်အင်းအဲတရားပြနေတယ်ကဏ္ဍဆရာတွေက သိကြည့်နေပါလေညာညာနဲ့တရားကြည့်လုံးမယ်ဆိုရင်တရားအတွင်းညာရည်ကြည့်လုံးလေတရားအတွင်းခွင့်ပြုရအရှင်နဲ့ပါပဲဉာဏ်ခွင့်ပြုရတယ်လေဝမ်းမြောက်စရာကောင်းနေတယ်လေအဲတော့ကမ္ဘာစရာတွေကတော့ခွင့်ပြုနေပါပဲမိမိတို့အားထုတ်တဲ့ပုဂ္ဂိုလ်တွေကရော်ရဲနေလို့တရားမပြည့်စုံပြည့်စုံတော့ဉာဏ်ရည်တရားဟောလို့ဖြစ်ဘူးဉာဏ်ရည်တရားဟောတော့ကုသတဏ္ဍာဖြစ်မှမဖြစ်ဘူးဆိုတော့ဘာသိလဲဘာမသိဘူး အဲရသော်ဗျာဝိရိယကိုတင်းတင်းချင်းချင်းမဆုံးမနေအားထုတ်ခဲ့ပြီတဲ့ရောတော်တော်လေးပေါ်တော်တော်လေးမဟုတ်ဘူးအဲဒါကြီးကအထူးတတိပြုနေရတယ်တချို့သမထဌာနတို့တရားပြတယ်ဆိုတာယောတိယောတော်ပေါ်ဒီပေါ်တော်နဲ့မတော်ပြကြတာဟုတ်ဒါတော့ဘုန်းကြီးတို့အများချင်းတော့ပြိဋ္ဌာစုတာလူစုတာပါပဲဒီပြိဋ္ဌာစုတာတရားအစစ်မှန်တွေကိုပြည့်စုံအောင်အားထုတ်ခိုင်းတာမဟုတ်ဘူး သူတို့ရဲ့တတိသားပြိဿတွေအလွယ်တကူရအောင်ညာညာတရားပြည့်စုံတဲ့ဆင်ဒုတိယပိုကြိုက်တာပေါ့အဲဆယ်ရက်နဲ့တရားပြည့်စုံတဲ့ဆင်ပိုကြိုက်တဲ့9ရက်ဆိုရင်ပိုကြိုက်တယ်ဟောကျော်9ရက်လောက်လာနောက် နောက်တော့တဖြည်းဖြည်း9ရက်တော့3ရက်တော့ဒါကြောင့်မှပါပဲအဲနည်းနည်းနည်းနည်းတရားပြည့်စုံတယ်ဆိုလို့ရှိရင်လူတွေကသဘောကျတာလားလူရှိတဲ့နည်းတရားထဲနဲ့တရားပြည့်စုံတယ်ဆိုရင်ပိုးသဘောကျမှာပဲ အဲဒီလိုမဟုတ်ဘူးရတိရတော့အာထုံးဒီနည်းအာထုံးမှာတတိယမှတ်ရမုတတိသည်ဥပတိတာအာယုံ၌ကာရခြင်းသည်အာသမုဒ္ဒမင်းမျိုးသည်ဟောသည်ရှိခဲ့၏မှတ်ရတဲ့တတိကလည်းမမေ့ဘူးတဲ့ဘာလို့ဆိုအကုန်လုံးတတိကရှိနေတာပဲတတိမေ့သွားတာလည်းမရှိဘူးအဲ့ဒါလေးကိုခွင့်ရဆောင်လို့ဆိုတာအဲ့ဒါကတော့တရားထုတဲ့ပုဂ္ဂိုလ်ကြီးကြီးဘုရား လုံးလမဆုပ်အာထုတ်ခဲကြီးအဲလုံးလအာထုတ်မှုဝိရိယဟာနောက်မဆုပ်ဖ ೇನೆ ဒီနေရင်ပြည့်စုံအာထုတ်ခဲပါပြီတဲ့ငါသာကြဟောတယ်တတိမမေကရွေခြင်းကြီးတဲ့တတိကလည်းမေ့တယ်လို့မရှိဘူးပြီးပြီလားသုမစီရတယ်အကုန်လုံးမှတ်နိုင်ပြီးတော့တတိချင်းနေတာပဲမြင်နေတာကြားရင်ကြားတာကောင်းတာပိန်တာကိုယ်တာဆန်းတာစိတ်ကူးတာစဉ်းစားတာစသဖြင့်ဘာမှအလုံးမရှိဘဲနဲ့ အဲဒီတော့မှတ်ရပြီးတော့တိထင်းနေရမှာဒါကအောက်မှာဆောင်းမုတ်ကလေးကနာကောင်းပါလေဒီကပါဠိတွေကတော့ပါဠိတာတဲ့ပုဂ္ဂိုလ်ကြီးမှတ်ဖို့ပေါ်လို့ပါဠိတာတဲ့ပုဂ္ဂိုလ်ကြီးအောက်ကဆောင်းမုတ်တိုင်းမှတ်တိုင်းကိုပြည့်စုံနေပါပြီပတ္တရောကာယောအတ္တရာအတ္တရာသောကာယောကိုယ်ဒီပတ္တရောမြင့်အေးသည်ဖြင့်အတ္တရာသောပြုမြင်ခြင်းမရှိသည်ဟောသည်ရှိသည်ကိုယ်မှလည်း ကိုယ်ပဲငင်းနေကြည့်ပဲနဲ့ငင်းနေပါပြီတဲ့တရားအထုတ်ခါကအစာတိုင်းမှာဆိုလို့ရှိရင်ကိုယ်မှာပင်မမှုတွေရှိပါတယ်ညောင်းလဲပူလဲနားလဲကျင်လဲလက်ခဲလဲရုပ်ဝေဒနာတွေကြာကြီးခံလဲအဲတရားအမှတ်တကယ်ကောင်းလာပြီဆိုတဲ့အခါကျအဲ့ဒါတွေမရှိဘူးဘုံလုံးငြိမ့်တာကိုယ်ကကိုယ်ကငြိမ့်အေးလို့ကြာကြီးထိုင်းလည်းဘာမှဖြစ်ဘူးတနားကြီးထိုင်းလည်းဘာမှဖြစ်ဘူးနှစ်နာရီသုံးနာရီထိုင်းလည်းဘာမှမဖြစ်ဘူးဆိုတာပင်ပန်းမရှိဘူးကိုယ်လည်းပဲ အပင်မပန်းငြင်းနေပါပြီတဲ့ကိုယ်လည်းမပန်းအေးကြနေပြီအဲဒီသင်ရပါမယ်ဒီကြည့်အထူးအားဖြင့်ဥရိယဗျာညာနဲ့သင်္ခါရုပ္ပခဏ်ညာနဲ့ရောက်တဲ့အခါမှာဒါအေးကြတာပဲကိုယ်ထဲမှာနေလို့ထိုင်နေအနာချမ်းသာတယ်သင်္ခါရုပ္ပခဏ်ညာကပို့ပြီးတော့ငြင်းတိမ်မွေ့တာပေါ့ဒါကောင်းပါလားသမာယိတံစိတ်တံဧကကံစိတ်တံစိတ်ကိုသမာယိတံကောင်းစွာထားပြီးဖြစ်ဧကကံတခုလေးသောအာယုံရှိလျက်မပြတ်လွင်သော မလှုပ်ရှားတော့ဘူးတဲ့စိတ်ကလည်းရှုတင်တဲ့အာယုံမှာကောင်းစွာထားလို့အဲ့ဒါသမာဟိတကောင်းစွာထားတယ်စိတ်ကြည်ကြည်လို့ခေါ်ရတာပါပဲကြည်ကြည်လို့ဒီလိုလည်းဉာဏ်ရပါတယ်စိတ်လည်းကြည်ကြည်နေပြီအဲကြည်ကြည်နေတော့ဧကကံတစ်ခုတည်းသောအာယုံရှိတယ်တစ်ခုတည်းသောအာယုံရှုရှုရအာယုံနဲ့တစ်ခုတည်းသိတဲ့အာယုံတွေကိုစိတ်မသွားဘူးဒီကုသအာယုံဖို့ရှိနေတော့လှုပ်ရှားခြင်းမရှိဘူးပေါ့လေ အာသလဆိုစကားချင်းရှိဘူးတဲ့အဲလိုလည်းဖြစ်နေပါပြီတဲ့အဲဒါကိုကောင်းစွာချတဘာစိတ်ကြီးကောင်းစွာလဲစိတ်ကလေးထားတဘာဆိုတာတခုလေးတော့အာရုံပေါ့တဘာလေးတော့အာရုံမှာစိတ်ကလေးကြီးနေပါပြီတဲ့သောခောဟံဇမနာဇမနာဝိရိသပုံနာသောခောဟံသို့သောဝိရိယတတိဧဇံမှု သမာဓိနဲ့ပြည့်စုံသောငါဆရာသည်ကာမေယိကိလေသာကမဝိသုကာမရောဝိသေဝဝိသဧဝပင်စိဝေရာလံအကုသလေတေမေအကုသတရားဓမ္မဝိသဧဝပင်စိဝေရာလံဒီအလားထိုးတာလေပထမဇာနာပထမဇာဥပသမေဇာရောက်လို့ပါသိနေခဲ့ပြီ။နောက်ဒုတိယဇာန်လည်းရောက်ပြီးတော့နေခဲ့ပြီ။တတိယဇာန်လည်းရောက်နေခဲ့ပြီ။သုတ္တဇာန်လည်းရောက်နေခဲ့ပြီ။အဲဒါဟိုလောကုတ္တရာတရားမဟုတ်ဘူးလောကီတရားတွေဇာန်၄ပါး အာနာပါနရှုပြီးတော့ဓာလေးပါးရောက်ကုန်မြတ်စွာဘုရားဟောတာဓာလေးပါးရောက်ပြီးနေခဲ့ပါပြီအဲဒီဓာလေးပါးရောက်မှာဒီနေ့ရင်အာထုပဲလည်းမရှိဘူးအဲဒီတော့အာထုရမှာဝိပဿနာလည်းဒီတိုင်းပဲအဲဒီသံဃာကြီးဆိုရမယ်လုံလာမစိုးအာထုတယ်ဝိပဿနာ နေပြီ လို့ဘာမှပြမခြင်းမရှိဘူးနာဟန်ကြတယ်လို့ပိဋိပတ်တွေဖြစ်ပြီးတော့နာလဆန်းတာတွေကလည်းအဲဒီတော့သမာဓိလည်းကောင်းတာဖြစ်နေလို့ကောင်းစွာထားတပါးစိတ်ဒီဒီခုဒီတော့အာရုံရှုမိတဲ့အာရုံလေးမှာောင်းရင်ခေါင်းလာပြင်ပြင်လာမြင်မြင်လာကြရင်ကြားလာဘောရဘောရအာယုံလေးတာယုံတာယုံမက်ကပ်ကပ်ပြီးတော့ပြီးသွားအဲဒီလိုပြီးနေပါပြီတဲ့ဆင်ရသာဘုရားမှာတော့ရှိဥစွာဇာမရခင်ကသမာဓိဖြစ်လာတော့ ဒါရောက်ခါနေဓမ္မကြီးဖြစ်လာတော့ဗျာဥဇာရဓမ္မကြီးခေါ်မှာမို့အဲဒီကနောက်ကိုခါရဲပထမဇာရောက်နောက်ဒုတိယဇာတတိယဇာသုတ္တဇာရောက်ပြီးတော့အဲဒီတော့ပြည့်စုံတဲ့ခါကလားဝိဇ္ဇာ၃ပါးကိုရအောင်အထုတ်ခဲ့တယ်။ဥပ္ပိနိဝါဒခေါ်တဲ့ဝိဇ္ဇာဒိဗ္ဗစကုခေါ်တဲ့ဝိဇ္ဇာအာသဝေခယခေါ်တဲ့ဝိဇ္ဇာညာဉာဏ်ဉာဏ်၃ပါးကိုရအောင်အထုတ်လာခဲ့တယ်ဆိုတာကို ပေါ်ပြတဲ့သောအေဝံသမာဓိတွေစိတ်တွေပြီးလို့တွေပြရောရတဲ့ငငယ်နေဝိဓုပိကလေးတွေမူမူတွေကာမဏိယတိအနိစ္စပါတိစိတ်ကံအဘိနိနာမေတိအဲသောဟံထုံငါပြီအေဝံဥစ္စာခဲ့ပြီးတဲ့အတိုင်းသမာဓိတွေစိတ်တွေစိတ်တွေစိတ်ပြီးစိတ်တွေစိတ်ပြီးသမာဓိတွေကောင်းစွာထားပြီးဖြစ်၍ပရိသုတ်တွေ ထေဝဉ္ဉ္စင်ကြည်လာတော့ပြောတာဒီထေဝဉ္ဉ္ဖွေးဝေးဖြူစင်လာတော့အခုပြောရတဲ့တည်းဇာနေရတာကိုမြတ်စွာဘုရားတရားထုတ်တာကတော့ဇာရပြီးမှဇာဝင်စားလိုက်အဲဒီဇာဝိပဿနာရှိအဲဒီလိုဒါဒီမညာရအောင်လို့ရှိတာအဲဒီလိုရှိတယ်အခုတော့အဲဒီမြောက်လေးကိုရှင်းဥစွာပြောပုဝေနိဝါဒအပင်ဉာဏ်ဖြစ်ပုံကိုရှင်းဥစွာပြတယ်အဲဟိုကဆိုရတဲ့အတိုင်း ပထမဇန်ဒုတိယဇန်တတိယဇန်ဆရုပ်ဇန်ဖြင့်စိတ်ကိုကောင်းစွာထားလို့စိတ်ဟာစင်ကြဲနေပါပြီတဲ့ပရိယောဓာတွေဖိုးဝဲရှူနေပါပြီတဲ့ပရိသုတ်တွေပရိယောဓာတွေကသူစင်လာပါလို့မြင်ခုငင်းငနေငင်းငနေဒီလေသာမြင်ပြည့်လည်းကျင်းနေပါပြီဥဥတုပက္ခိလေသေဒါလည်းဒီလိုပါလဲကျင်းသောဥပက္ခိလေသတွေအမြင်ပြည့်တွေကျင်းနေပါပြီမြင်ပြည့်တွေမရှိတော့ပါဘူးအဲဒါကို ကောင်းစွာရှုထားစိတ်အားပြည့်နေတဲ့ကောင်းစွာကောင်းစွာရှုပြီးတော့ကောင်းစွာထားလို့စိတ်ဟာအားပြည့်နေပြီကောင်းစွာတည်ရနေတယ်ဆိုလိုပါတယ်။တန်ရှင်းရှုခွေညစ်ပြည့်ကင်းစင်ပရိသုတ်တွေဇဝိညာဉ်စင်ကြယ်ပြောတာတွေဇဝိညာဉ်ကိုယ်ကျူနေတယ်ဆိုတာတန်ရှင်းဖြူခွေအနည်းငယ်နဲ့ငင်္ဂနာခေါ်တဲ့ညစ်ပြည့်လည်းကင်းတယ်ဝိရုပ္ပကိဥပ္ပကိတာခေါ်တဲ့တရားတွေလည်းကင်းတယ်ဆိုတာ ဒါအတူတူပါပဲမြေကြီးလည်းပြင်းနေပါပြီမူလို့ဝူတင်နုညသာဖြစ်လာဘကမေယမှု၌ခန္လာတော့နုညလည်းဆိုတာကိုလိုရှိရာကိုရှုလို့ရတဲ့စိတ်ကိုလိုရှိရာကိုဆွဲဆောင်လို့ရတဲ့စိတ်အဲဒါမူလို့နုညကိုလိုရှိရာကိုဆွဲလို့မရသေးဘူးစိတ်ကလောဘဒေါသမောဟလိုလိုက်ပြီးဟိုသွားခြင်းပြီးသွားခြင်းစိတ်တွေထိမ့်လို့သိလို့မရသေးဘူးဆိုရင်အဲဒါမူလို့မနုညလည်းမူလို့မဖြစ်သေးဘူးသူက ကိုလိုရှိရကိုရှုလို့ရပြီ။ဖောင်းတာပင်တာပြန်ဖောင်းတာပင်တာတွေမြင်လာကြတာတွေပေါ်သမျှတွေပေါ်ရတွေဒါတွေရှုလို့ရပြီဆိုရင်အဲ့ဒါဒါနူးညံ့တာကိုလိုရှိရတယ်ရှုလို့ရပြီ။အဲ့လိုရှုနိုင်အောင်ကာမိရေခံလဲခံကြမ်းတယ်။နေမကောင်းတိုင်းမကောင်းဖြစ်နေတဲ့အခါမှာအလုံးလုံးလုံးမဖြစ်ဘူး။စိတ်မခံကြမ်းတဲ့အခါလည်းသံသဝိပါဒနာလုပ်ရအားထုတ်လို့မဖြစ်ဘူးဆိုတာစိတ်ခံကြမ်းတယ်စိတ်။တန်ဆန်းဆန်းအားကောင်းနေစိတ်တက်တက်ကြွကြွရှိနေမှာဘယ်လိုမှရှိတယ် အဲ့ဒါကိုမူရုဘူတိနုညံ့တာဖြစ်ပြီးကာမဏီခံကြနေပြီကာမဏီခံကြနေပြီကျမ်းကျမ်းမာမာစိတ်ကြမ်းမာနေပါပြီဖြစ်ဒီအာနိစ္စပါတိဖြစ်ဒီဒီဒီဖြစ်တဲ့အာနိစ္စပါတိလှုပ်ရှားခြင်းကင်းလာတော့အာမလှုပ်ရှားခြင်းတို့ရောက်လာတော့အာလှုပ်ရှားခြင်းမရှိတော့ဘူးတဲ့ဒီရနေပါပြီတဲ့အဲဒီခါမှာစိတ်ဓာဘိနိနာပဲတဲ့စိတ်ကိုရှင်းရှု ညွတ်စေပါတယ်ဘယ်ညွတ်စေတုံးရှင်းဥစွာဟောဝင်နိဝါဒဉာဏ်ရအောင်ရှင်းဘဝဟောင်းတယ်ကိုပြန်ပြီးသိနေအောင်လို့စိတ်ကိုညွတ်တယ်ရှင်းဘဝဒီကဇံဝင်စားလိုက်သရုဒ္ဓဇံဇံဝင်စားပြီးတော့ရှင်းဘဝဟောင်းနေပြန်ပြီးဆင်ញင်လိုက်ညဇောဘုရားတော့ခါခါလုံးဝမှာမဟုတ်ပါဘူးတခါတည်းနဲ့ပေါ်မှာပါပဲအဲတာမပုဂ္ဂိုလ်တွေကတော့ခဏခဏကျင်းရတယ်အဲသရုဒ္ဓဇံဝင်စားလိုက်ရှင်းအောင်ဘဝတွေဆင်ញင်လိုက် မပေါ်သေးဘူးဆိုရင်နောက်တစ်ခါသလုံးဆောင်ဝင်လာတဲ့ရှင်ဘွားရဲ့ဆင်းရဲဒီလိုတော့ဒီလိုလုပ်တော့ဒီမောင်းများတဲ့ခါကျတော့ရှင်ဘွားတွေကိုပေါ်လာတယ်ပေါ့အဲဒီလိုရှင်ဘွားအကြောင်းအရာတွေပြန်ကြည့်တာလေအဲဒီရှင်ဘွားအကြောင်းအရာတွေသိပြီးတော့လည်းပဲသုတုပပါဒညာခေါ်တဲ့သုရိပရိသေကိုပြီးတဲ့ညာဒီပါစက်ခုပါအဲဒီစိတ်ဖြစ်အဲဒီညာဖြစ်ဖို့ရတယ်မြတ်စွာဘုရားကဆင်းညွတ်တယ်ဆင်းညွတ်တဲ့ခါကလား ဒါလည်းဇာဝင်စားလိုက်ဝင်စားပြီးတော့လောကကြီးကိုသိကူးနဲ့မှန်းပြီးတော့ကြည့်လိုက်မြတ်စွာဘုရားလည်းတစ်ခါလောက်နဲ့ပြီးမှာပါတစ်ခါလောက်နဲ့မြင်မှာပါသာမန်ပုဂ္ဂိုလ်တွေကြတော့ခဏခဏကျင့်ရတယ်ခဏခဏထပ်ခါတာလေ့လာအဲလောကအကြောင်းအရာတွေမြင်တယ်ဘာမှဆိုတော့လေညာကြီးတယ်သူများတွေမှောင်းနေတယ်လေအဲဒီ ဒီပါစိတ်ကိုပြင်ရတဲ့ပုဂ္ဂိုလ်ညလည်းမြင်တာလို့လို့အဝေးကြီးတယ်မြင်တာနာညာတို့တောင်တို့အကာအကွယ်ရှိနေတဲ့ဘုရားကမြင်တာပဲလူလောကသာမဟုတ်နာလောကတို့အပယ်လောကတို့ငရဲတို့အဲ့ဒါတွေလည်းမြင်တာပဲလောကတော့အကုန်လုံးမြင်ဒီစัจ java လာတာမဟုတ်ဒီစัจ java လာတယ်မြင်တာပဲသစ္စာဘုရားအလောင်းတော်မှာတော့အကုန်လုံးမြင်နိုင်တာမမြင်နိုင်တာမရှိပါဘူး။ဒါမှပုဂ္ဂိုလ်တွေတော့သူတော်ရုံမို့လည်းမြင်တယ်။အဲဒီတော့ ဒီပါစေကိုဝိညာဉ်ဖြင့်မြင်တဲ့မြင်တဲ့အခါကာလကျတော့တတ္တဝါတွေကအခုပဂရိလူတွေပဂရိမျက်စိနဲ့မြင်တယ်လို့ပြောတယ်ပဂရိမျက်စိနဲ့မြင်တော့လူတွေဟောရိုးရိုးပုဂ္ဂိုလ်တွေစုဝေးသွားလာနေတဲ့ညာကြည့်ရင်လူတွေမျိုးမျိုးတွေ့ရတာပေါ့အစိုးရလည်းမကြမ်းမှဖြစ်ပြီးတော့နေတာတော့ဆင်းမပြေဖြစ်ပြီးတော့နေတာဒီလိုဟာတည်းရှိတာပေါ့အဲ့ဒီလိုပဲဘိညာဉ်နဲ့ကြည့်လိုက်တဲ့အခါကာလမှာတချို့ကသေသွားပြီ အေးပြီးတော့ဘယ်ရောက်သွားပါလဲကြည့်လိုက်တော့ဘယ်ရောက်နေပြီအကုသကရုပ်ပြီးပြီးတော့ရေရောက်နေတာဒိဋ္ဌာဖြစ်နေတာဒိဋ္ဌာဖြစ်နေတာအဲ့ဒါတွေတွေ့ရအဲသိပြီးတော့သူကလည်းလူဖြစ်နေပြီနတ်ဖြစ်နေပြီကောင်းရာတွေရောက်ရနေဒီလိုအားတွေလည်းတွေ့ရတယ်အမျိုးမျိုးတွေ့ရတယ်သုတုပပါဒညာဆိုတဲ့သုရိဒေဒရေဘဝဟောင်းကတည်းကဘဝတွေဖြစ်ပုံတွေအဲ့ဒါတွေကိုဘုရားလောင်းတော်ကလည်းတွေ့ရတယ်ဘုရားလောင်းတော်မဟုတ်ပါဘူး ဗာဘိညာဉ်ကြီးကောင်းကောင်းလေ့လာတဲ့ပုဂ္ဂိုလ်တွေကပုရိသေတွေလည်းပဲသူကသိပါတယ်။သာသနာ့ဘာကရသေးတယ်လည်းသိတာရှိတာပါပဲ။အဲဒီဒါအရှားမြင်နေတဲ့ဆိုင်တဲ့ခုကလာဘာဘာကြားတယ်ဘာမြင်နေသဖြင့်ကြားမြင်ပေါက်တယ်ဆိုရင်သိပြီးတော့အားကိုးရတယ်သိပြီးတော့ထင်ကြီးရတယ်။အဲဒီကြားမြင်ပေါက်ရုံကတော့တရားတော်မဟုတ်ဘူးကွာ။ကြားမြင်ပေါက်ရုံကတော့ကြားတာကဒိဗ္ဗသောတာပင်ကြီးခေါ်တယ်မြင်တာကဒိဗ္ဗစကုပင်ကြီးအဲအခု ဘုန်းကြီးတို့မြင်ကြတဲ့အတိုင်းရှုမှတ်နေတဲ့ပုဂ္ဂိုလ်တွေကလည်းတချို့သမာဓိညာဖြစ်ခါစားမှာအဲဒီတော့မြင်ကြတဲ့ပုံစံရှိတယ်ဒါပေမဲ့သိမမြင်ဘူးဥရိယဗျာညာဒီမှာဥရိယဗျာညာရဲ့ရှင်နာစီကသမာဓိအားကောင်းတဲ့ခါကလာအမြင်ကြတဲ့ပေါ့အဲ့ဒါတွေသဘောကျနေရှိမှတဲ့ဘူးအဲ့ဒါတွေနဲ့ပြီးနေချိုးတော်ပါလေဆိုတော့ကိုမှန်ပါတယ်လို့ကြည့်လိုက်ရင်မြင်တာပဲတခါကခုတ်ကူက ဟိုကင်းကကျွန်းနေတာပေါ့ဒကမာကြီးတယောက်သူကအဲ့ဒီတော့ကြားနေနေတော့ပေါ့ဘုရားဘုရားထုတ်တယ်ဘုရားတိုင်းပါပဲဟောင်းတာပင်နာအရှုမှတ်တယ်ဒီကနီးပါဒီကလည်းအထုတ်အဲသူညီမတယောက်ကသူ့အိမ်ကရွှေလက်ဝက်လက်စားရွှေပြောက်လို့အဲ့ဒါတွေသူ့လာပြီးတော့မေးတာတဲ့မကြီးငါရွှေပြောက်သွားတယ်လက်ဝက်လက်စားကြီးကြည့်ပေးပါဦး အာနင်တို့အကြည့်လို့ရှိပါဦးနင်တို့တို့ကြတောင်ပြောပြောပြောနေငါမကြည့်နိုင်ပါဘူးဆိုပြီးတော့နင်းနေဒါကသုံးပါထားပြီးတော့ပြောတော့မလွန်ကင်းတာလည်းသူကသိရတာပါလေတရားမှားတယ်ဓမ္မကြီးဖြစ်လာတာကြည့်တယ်အာနင်းအိမ်ကဖိုင်းစင်နေတဲ့ကလေးမလေးယူသွားတာသူ့အိမ်ပြန်ရောက်နေပြီသူ့အိမ်ရောက်တော့လည်းမိဖို့ကြောင့်မှထားတယ်မိဖို့ကြောင့်မှသခိုးစင်လို့ခေါ်တာပါလေအဲဒီပေါ်မှာတင်ထားတယ် ဘယ်လိုခွက်ကလေးနဲ့ထည့်ပြီးတော့ထားရဲဆိုတာသူကပြောတာပြောတာဒီပစ္စည်းချင်းဒီကမှာရဲသားတယောက်ကိုခေါ်ပြီးတော့အဲဒီပစ္စည်းသွားပြီးတော့ကြည့်တာပေါ့သူကဒီတိုင်းသွားလို့ရှိရင်လည်းတော့ကြာတော့အရှုပ်ထွေးဖြစ်နေလို့ရဲသားခေါ်သွားရဲဘက်ကလည်းခေါ်တော့ဘာသာလဲဟိုရောက်တဲ့ခါကလည်းသူကအိမ်ရောက်တော့အိမ်ထဲတာမဝင်ဘူးသူကမြို့ကိုရောက်သွားမြို့ကိုရောက်သွားတော့လည်း ကိုကပြောတဲ့အတိုင်းပဲရခိုးစင်မှာဘယ်လိုရှိတယ်ဆိုရခိုးစင်မှာကြည့်ရင်တော့သူကခွက်ကလေးနဲ့တခြားထည့်တယ်တွေ့တာတွေ့တော့သူကအဲ့ဒါဖွင့်ကြည့်ငါဖွင့်ကြည့်တော့သူ့ကျင်းစီတွေဟုတ်နေတာပေါ့ဟုတ်နေတော့ဒါလေးယူလာပြီးတော့အဲ့ဒီရဲရရှိပါပြောပြီးပါပြီဆင်တင်ရတယ်အေးညာပါဘယ်နဲ့တော့ဟိုကအော်နေအဲ့ဒါဟိုဘုရားတက္ကမကြီးကသူကအကြမ်းနေပေါ့လို့သူကနေပြီးတော့ပြောလိုက်တာအဲ့ဒါ လောဘရတရားတော့မဟုတ်ပါဘူးလားအသွင်ချင်းသဘောပဲအသွင်ချင်းအစ်စ်လည်းပဲမဆိုးနိုင်ဘူးတမာရီရဆောင်ရှိတဲ့ဥစ္စာတော့ဆိုရမှာလဲအဲဒီလိုဖြစ်တာလေအဲဒေဝစိတ်ကိုဘိညာဉ်နဲ့ဒီလိုမျိုးဆိုပြရမြင်တော့အတ္တဝါတွေကံအားလျော်စွာပြေးပြီးရင်ဘဝတွေဖြစ်တယ်ဆိုတာမြင်ရတော့ဘဝတွေဖြစ်တာဘာကြောင့်ကံကြောင့်ဖြစ်တာကံမဖြစ်အောင်လို့ဘာလို့လဲဆိုရင်ဆွဲလမ်းမှုဥပါဒမဖြစ်ဖို့ဆွဲလမ်းမှုဥပါဒမဖြစ်အောင်ဘာလို့လဲဆိုရင်တဏှာမဖြစ်ဖို့သိတဲ့တာမှုမဖြစ်ဖို့ အဲတဏှာမဖြစ်အောင်ဘာလို့လဲဆိုရင်ဝေဒနာဝေဒနာခံစားလို့ဖြစ်တာပြီးတော့ဝေဒနာတော့ကင်းအောင်တော့မကျင့်နိုင်ဘူးအဲဒီဝေဒနာကိုအမှန်တိုင်းသိတဲ့ဝိဇ္ဇာဉာဏ်ဖြစ်ဖို့လိုတယ်ငါမြင်နေကြတဲ့ဓဝါ၆ပါးဖြစ်တဲ့တရားတွေနိစ္စဒုက္ခအနတ္တမှန်တိုင်းသိရင်တော့ပြင်ဖြစ်တဲ့ဒါမှမရှိဘူးဖြစ်တဲ့ဒါမှကင်းလို့ရှိရင်ဆွဲလမ်းမှုမရှိဘူးဆွဲလမ်းမှုမရှိလို့ရှိရင်အဲကံကျုပ်မှုမရှိဘူးကံမရှိရင်ကံအဖြစ်မဲ့ဘွားတယ်လည်းမရှိဘူးငြိမ်းတာပဲအဲဒီတော့ မြတ်စွာဘုရားလောင်းတော်ကိုရွေးနဲ့ကိုသဘောပေါက်ပြီးတော့ဘုရားအာထုတ်တာအာထုတ်ပုံပြောတော့နောက်နောက်ကြမှာအဲဒီတော့အာထုတ်တော့ဝိပဿနာညာသင်တိုင်းတက်ပြီးတော့အရဟတမေရှင်ညာရောက်တာပဲရဟတမေကိုရောက်တော့ဘုရားဖြစ်ပြီးတော့သွားတယ်အဲညာဖြည့်ရည်တင်ပေးစိတ်ကိုခင်တဲ့ညာသုံးမျိုးဖြည့်ရည်ခြေဝါဟောင်းတွေကိုသိမြင်နိုင်တဲ့ညာပုဂ္ဂိုလ်နိဗ္ဗာန်ညာခေါ်တယ်အဲ သုတိပရိသေနဲ့တကွလောကကိုမြင်နိုင်တဲ့ဉာဏ်သုတ္တပပါဒဉာဏ်နဲ့ဒိဗ္ဗစကုဉာဏ်နဲ့လို့ခေါ်တယ်။နောက်ပြီးတော့ဘုရားတိရောက်တဲ့အာသောခရဉာဏ်အာသောတရားလေးပါကုံတဲ့ရာဇမကုံဉာဏ်အာသောခရဉာဏ်အဲဒီဉာဏ်၃မျိုးဖြစ်ပြီးတင်ပေးပြီးရဲ့စိတ်ကိုတင်ပေးတဲ့ဆိုတာစိတ်တန်အဘိညာမဲ့တဲ့စိတ်တန်စိတ်ကိုအဘိညာမဲ့တဲ့ရှေးရှုမြစ်စေပြီးအဲဒီ အဲ့ဒီဉာဏ်နဲ့ဖြစ်အောင်လို့စိတ်ကိုညှို့စေတာရှိပါဟောင်းနေမြင်မြင်ပါစေရှိပါဟောင်းနေอืมကြည့်မယ်မြင်ပါစေလို့လုံးသိစိတ်ကိုရှိပါဟောင်းနေပြီးပို့ပြီးတော့ကြည့်လောဘကြီးကိုမြင်မြင်နဲ့ဘဝအောင်းကသေးပြီးဘဝတည်းဖြစ်တာလည်းမြင်မြင်နဲ့အဲ့ဒီလိုမြင်ပါစေလို့ဒီပါစိတ်ကိုဘိညာဉ်ဖြစ်အောင်လို့စိတ်ကိုညှို့ပြီးနောက်ဆုံးအာသောတရားတွေကုန်ခန်းတဲ့ အရဟတမေဖို့ညာနေရှိအောင်လို့လည်းစိတ်ကိုညှုပ်ပြီးတော့စိတ်ညှုပ်နေအဲ့ဒီမှာတော့ဝိပဿနာရှိရတာလားကတော့အဲရှုဖို့လည်းနောက်နောက်ကြမှာပြောကောင်းစွာရှုထားစိတ်အားပြည့်နေတဲ့ကောင်းစွာရှုလို့စိတ်အားပြည့်နေလို့ရှိရင်သမာဓိတွေကောင်းစွာထားပြီးဆိုကောင်းစွာရှုပြီးတော့ထားကောင်းစွာရှုထားလို့စိတ်တွေစိတ်တွေပရိသုတ်တွေအဲစိတ်တွေစိတ်တွေအဲဒီစိတ်ဟာအင်အားပြည့်နေတဲ့သမာဓိတွေ ကောင်းစွာထားလို့စိတ်ကြီးကြီးနေပြီဆိုလို့ရှိရင်ကောင်းစွာရှုထားစရာကြည့်ရင်တန်ရှင်းဖြူခွေရည်ကြည့်ကင်းစင်အဲတန်ရှင်းဖြူခွေနေပါပြီအမြင့်ကြီးလည်းကင်းနေပါပြီတဲ့ပြိတ္တုတွေပြောတာတွေနေနေဘူးအမှုတုပ္ပကိတွေနုညာခဏလှုပ်ရှားကင်းစင်ကာမဏိဘုရုဘုရိကာမဏိနုညာနေပါပြီခုနဲ့လည်းကိုလိုရှိရနှလုံးသွင်းကိုလိုရှိရကိုရှုအားထုတ်ဖို့ရတဲ့ခန့်ညာညာ သံဃာသနာဖြစ်နေပါပြီ။ခိတိအာနိသပါတိပြည်ရပြီးတော့လှုပ်ရှားခြင်းမရှိတဲ့သဘောလည်းရောက်နေလှုပ်ရှားခြင်းနဲ့ကင်းနေပါပြီ။သမာဓိကောင်းကောင်းဖြစ်နေပြီလို့ဆိုလိုတာပါပဲ။အဲဒီလိုခါကာလမှာစိတ်ဓာတ်ဘိညာပေးပြီးစိတ်ကိုစေစီညွတ်စေသည်။ဘာဖြစ်အောင်ညွတ်တော့ပုဗ္ဗေနိဝါဒရှိဘဟောင်းနေပြီးတဲ့ဉာဏ်ဖြစ်အောင်လို့ညွတ်တယ်။အာဒိဗစိတ်ကုဉာဏ်လောကကြီးအကြောင်းကိုမြင်တဲ့အသိဉာဏ်ဖြစ်အောင်လို့သိညွတ်ပြည့်တယ်။အဲဒါကတော့ဘုရားကြီးကြောင့် ဟိုလည်းအနိကတော့မဟုတ်ဘူးအဲခြေကလောက်ဖြစ်ပါတယ်ကွာတော့ဒီကလောကုတ္တရာမဟုတ်ဘူးလောကီတရားတွေကအားလည်းအဲ့ဒါလည်းဒီမှာဝိဇ္ဇာသုံးပါးအစဉ်တိုင်းနဲ့ဆိုပြီးဟောတာခြေပါအောင်နေပြီးတာကဝိဇ္ဇာဉာဏ်တစ်ခုအင်းဘောအောင်ကဒီဘောတိတိဖြစ်တာကိုမြင်တာကဝိဇ္ဇာဉာဏ်တစ်ခုဒါလောကီဝိဇ္ဇာဉာဏ်တစ်ခုအဲ့ဒါဝိဇ္ဇာပဲနောက်ဆုံးရာထမေရာထခွညာအလောတရားကိုုံကြောင်းဖြစ်တဲ့ညာအဲ့ဒါကတော့ ဘုရားဖြစ်ကြောင်းညာစစ်တယ်ညာဖြစ်ပြီးအဲ့ဒီညာသုံးမျိုးဖြစ်အောင်စိတ်ကိုသင်ပေးပါသည်တဲ့အတိုင်းဒါလေးဆိုကြအောင်လို့ကောင်းစွာရှုထားစိတ်အားပြည့်လင်ပန်းစင်ဖြူခွေနေပြေကင်းစင်ဘုညာခန္ဓာလှုပ်ရှားကင်းလင်ညာဖြစ်ရေ ရှိကံအမာကြီးတွေစိတ်တွေကောင်းတာစိတ်ကိုထားလဲကောင်းတာစိတ်တွေကြီးအပြည့်နေပြီဆိုလို့ရှိရင်ဟိုတရားထုတ်တဲ့ပုံရည်လည်းအမှကောင်းရင်အဲ့ဒါပဲမှမကောင်းသေးရင်ယူရနာတယ်ဘယ်မှရှိရမသိဘူးအမှကောင်းလာပြီဆိုလို့ရှိရင်စိတ်တွေကဘယ်မှမကောင်းအဲ့ဒီခါကျရင်မှတ်တိုင်းမှရုပ်နဲ့နာနဲ့ပိုင်းခြားပြီးရဲ့အကြောင်းနဲ့အကျိုးနဲ့ပိုင်းခြားပြီးရဲ့အနာတည်းဖြစ်နေတာလည်းသိတယ်အနိစ္စဒုက္ခအနတ္တတွေအကုန်လုံးလျှောက်ပြီးသွားတာအဲဒီလိုသမာဓိတစိတ်ဓာတ်ကောင်းစွာရှုထားလို့တရားပြည့်နေလို့ရှိရင်တဲ့ ပရိသုဒ္ဓပရိယောဓာတပန်ရှင်းဖြူစင်းနေပါပြီတဲ့အဲဒီလေသာမြေကြီးတွေကြားထဲမဝင်ဘူးသူကမှတ်စေကြည့်တယ်သွားနေအမြေကြီးတွေကင်းနေပါပြီတဲ့အငင်းနေဝိရုပက္ခလေးပဲပြီးတော့မုရုဝိရကံလေးရဲ့နုညခံခံရနေပါပြီတဲ့ခံကနေကြကျမ်းကျမ်းမှာမှယုံများကျမ်းမှာပါသွားနေတယ်လို့စိတ်တက္ကနာဆွမ်းဆန်းနဲ့နူးလည်းနူးညပါပြီကိုရှိနေတာရှိနိုင်တယ် ထဲမှာရှုနေမယ်ဆိုအဲ့ဒီရှုတဲ့နေရာခေါင်းသာပင်နာပဲရှုမယ်ဆိုခေါင်းသာပင်နာတဲ့ကိုလိုရှိရတယ်ရှုလို့ရဆရာတော်စိတ်တွေလွတ်မသွားဘူးအဲဒါမူလဝိရိကံနဲ့နုညခံရနေတာပြည့်လှုပ်ရှားခြင်းစဉ်အဲ့ဒီထိတိအနိစ္စပါတိတည်ရပြီးတော့မလှုပ်ရှားပဲနဲ့လှုပ်ရှားခြင်းမှုကျင်းနေပါပြီအဲ့ဒီလိုဖြစ်တဲ့အခါမှာစိတ်ကို ဟိုဝေနိဝါဒရှိဝါဟောင်းတွေကိုသိအောင်ညွှန်ရင်လည်းရတဲ့ဟာဟိုဇာရမှာနော်ဒါလည်းဇာမရပဲနဲ့ကတော့မသိကြဘူး။ဇာမရပဲနဲ့တော့မသိကြဘူးဒါလည်းဇာရမှာဇာမလည်းသရုပ်ဇာပြောင်းရမှာ။ပြီးတော့ဒီပါစိတ်ခုညာမျက်စိတို့လောကကြီးလူရှိရာကြီးမြင်နိုင်အောင်မြင်နိုင်တဲ့ညာအဲဒီညာလည်းပဲ ငါရမှာပဲသရုပ်တန်လည်းရမှာငါမှအပြီးသိညွှန်လိုက်အဲ့ဒီလိုမြင်နိုင်တယ်ဒါလည်းသာမန်ပုဂ္ဂိုလ်တွေမလွယ်အောင်သူအတော်လေးကျင့်ကြနောက်ဆုံးအရိယာမညာပူညာရောက်အောင်ဆိုတာကတော့ဝိပဿနာရှိပါလားဝိပဿနာရှိတဲ့အတိုင်းပါပဲဒီလိုကောင်းနေဝိပဿနာဉာဏ်နဲ့ဆင်ခြင်ပြီးတော့ရတမရတမဘုရားရောဖြစ်သွားတာပဲအဲဒီလိုဉာဏ်သုံးရောဖြစ်ပုံဝိဇ္ဇာအဓိကတာတဲ့ဝိဇ္ဇာဉာဏ်ကိုရပြီ အဝိဇ္ဇာဝိရဒအဝိဇ္ဇာမသိတာမသိတဲ့သဘောကိုလည်းသိအပ်ပြီးဝိဇ္ဇာလည်းကျင့်တော်ပါပြီ။အဲဒါကတော့ဘုရားနာရှိတာနဲ့အမှန်ကိုက်တယ်။ရှိလဲရှိလဲအမှန်သိနေတယ်အမှားသိကျင့်နေတာပဲ။မြင်တာလဲယုံနဲ့နာဖြစ်ဖြစ်တရားကြားတာလဲယုံနဲ့နာဖြစ်ဖြစ်တရားစသည်ဖြင့်ဒုက္ခတာနဲ့ဖြစ်ဖြစ်သွားတဲ့တရားအနိစ္စဒုက္ခအနတ္တတရားတွေဆိုအမှန်နဲ့သိနေတယ်မြဲတယ်နေချမ်းသာတယ်နေပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလန်းတဲ့ဝိဇ္ဇာကင်းနေတာပဲဝိဇ္ဇာဉာဏ်ဖြစ်တာနဲ့အဝိဇ္ဇာကင်းတာပဲ ဝိဇာဥပါဏဝိဇာညာဖြစ်ပြီးဓမ္မဝေတော့အမှောင်ကင်းသွားပြီအမှောင်အမှောင်လည်းကင်းသွားအမှောင်ဆိုတာလည်းမောဟပဲအစွဲပြီးအာလောကဥပါဏအကြောင်းလင်းဖြစ်လာအကြောင်းလင်းဆိုတာလည်းပဲဒီညာမှပါပဲဘယ်လိုဖြစ်တာလဲယထာတအပမတ္တအာသဗိနောပိတ္တဝိရာတော့အရှင်ကတော့ပါဠိအပမတ္တကစတယ်ဒါပေမဲ့လို့ဟိုသမာဝါရနဲ့ အစဉ်ကတော့ဝိတတတကစမှလို့ပို့ပြီးတော့ချောတယ်ဝိတတတကိုယ်နဲ့တည်းမငဲ့ွယ်ခဲစိတ်ကိုလိုရသောစေလွတ်အားညွတ်စရာသည်ဖြစ်၍အာတာဒီနောကိလေသာကိုပူလောင်စေတတ်သောပြင်းပြင်းထန်ထန်အားထုတ်တဲ့လုံလဝိရဏနဲ့ပြည့်စုံ၏ဖြစ်၍အပမတ္တမငင်းမလျော်သောပုဂ္ဂိုလ်အား အဝိဇ္ဇာဝိဇ္ဇာသည်ဝိဒါယတာဖြစ်တဲ့ခဲ့တဲ့ဝိဇ္ဇာဝိဇ္ဇာဥပ္ပန္နယတာဖြစ်တဲ့ခဲ့လို့ဒါတော့ပဲထားပါတယ်။အဲဒီလိုပါပဲအဲဒီဖြစ်တာမျိုးပါပဲတဲ့။ဒါကတော့လည်းသိမရှိဘူး။အဲပဟိတတပဟိတတဆိုတဲ့ဂုံအာတာတိဆိုတဲ့ဂုံအပမတဆိုတဲ့ဂုံဒီသုံးဂုံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာဖြေရုပ်ဖြစ်ဖြေရုပ်ဖြစ်စဉ်ပါပဲတဲ့ဒီပုတိအာဆိုတဲ့ဝိဇ္ဇာသုံးမျိုးဖြေဖြစ်နေတယ်။အခုဒီတရားထုံးတဲ့ပုဂ္ဂိုလ်တွေကတော့ အရိယာမညာနဲ့လူရင်းနဲ့ဗျာဘုဝိနိဗ္ဗာန်သားနဲ့ဒိဗ္ဗစိတ်ကိုရလူရင်းမဟုတ်ဘူးဒါနဲ့မြတ်စွာဘုရားမှာတော့ဖြည်းဖြည်းချင်းဗျာဘုဝိနိဗ္ဗာန်သားကစတယ်အဲဒီတော့ဖြစ်တာကိုယ်အသက်ကိုမင်းကွယ်ဖမ်းနေစိတ်ကိုတခါလဲကိုလိုရာကိုစွန့်လွတ်ပြီးတော့ဆေလွတ်ပြီးတော့ထားမှာတိတာနိဗ္ဗာန်လို့ဆေလွတ်တော့ဆင်းရှင်ဖြစ်ပြီဆိုတာနိဗ္ဗာန်ဒီဆင်းရဲတာလည်းပဲရတော့ရပါတယ်ဒါပေမဲ့နိဗ္ဗာန်ရဲ့တော့မဟုတ်ပါဘူးသူကတော့ အဲဒီပုဂ္ဂိုလ်နိဝါဒဆိုရင်ပုဂ္ဂိုလ်နိဝါဒညာဖြစ်ဖို့ရပဲဒီပါစေကုသဒီပါစေညာဖြစ်ဖို့ရအတုခရဆိုရင်ရတ္တညာဖြစ်ဖို့ရအဲဒီဖြစ်ဖို့ရအဲဒီညာ၃ပါးကိုလို့ရှိရဖြစ်ဖို့ရကြိုးစားကိုယ်နဲ့အသက်မနဲ့ွယ်ပဲအဲဒီလိုတရားအားထုတ်နေလို့ကိုယ်မှာပိန်ချုံသွားရင်သွားပြီစေအသက်လည်းသိချင်းပြီးသွားပြီစေဒီတရားရရင်ပြီးတော့တရားရအောင်ငါကြိုးစားအားထုတ်မယ်ဆိုတဲ့စိတ်နဲ့ တရားစီကိုသာလဲစေလွတ်ထားမယ်အဲဒီတော့စေလွတ်ပြီးတော့အာတာပြင်းတော့ပူလောင်စေတဲ့လုံလဝိရနဲ့ပြရမယ်ပြည့်စုံရမယ်လုံလဝိရလုံလဝိရနဲ့တကယ်အားထုတ်နေတဲ့ကိလေသာတွေမဝင်နိုင်ဘူးစိတ္တစိတ္တမှနဲ့ဘာကိလေသာမှမဝင်နိုင်ဘူးအဲဒီကိလေသာတွေကိုတွေးချောက်ကင်းပြောက်စေတတ်တဲ့ ဒီနေ့ချင်းအားထုတ်မှုဝိရိယလည်းရှိရမယ်လေပေါ်ပေါ်ဆဆမဟုတ်ရင်အပ္ပမတ္တမိမ့်မယ်လေပါပြီးတော့လုံးလောက်ဝိရိယရှိတော့မမေ့ဘူးပေါ့မြင်နေကြတဲ့တော့ဆောပါပေါ်တိုင်းပေါ်တိုင်းမမေ့ဘူးအဲဒီမမေ့ဒီအပ္ပမတ္တမေ့ပြီးဝိရတော်နေတဲ့ပုဂ္ဂိုလ်ကဝိဇ္ဇာအဝိဇ္ဇာဝိရတာယတာအဝိဇ္ဇာကျင်းသွားတဲ့ခဲ့တဲ့ဝိဇ္ဇာဥပါဒေတာဝိဇ္ဇာဉာဏ်ဖြစ်တဲ့ခဲ့တော့ပင်ဒီခြေရုပ်ဖြစ်စဉ်နဲ့တဲ့ဒါကဝိဇ္ဇာသုံးပါးခြေရုပ်ဖြစ်စဉ်နဲ့အဲဒါကိုကိုနဲ့အတဲ့နဲ့ကွယ်ကင်းကွာ မနစ်မဆုပ်အာထုလျက်သာတတိမပြရှိရှိမှသူမှာညာသုံးမျိုးဖြေရို့ရှိနေပါကိုယ်နဲ့သက်ငဲ့ကွက်ကင်းကွာဆိုတာဗိဓာတကမိဘနဲ့စေလောတာစိတ်ရှိရှိလို့ဗိဓာတတတိတစေလောတာကိုအတ္တကစိတ်စေလောတော့စိတ်စေလောတော့ကိုရှိရှိအဲမိဘလည်းတော့ဟောပါဘူးကိုရလို့လည်းတရားရဖို့လည်းအဲ့ဒီတရားရရင်ပြီးတော့ခုလောကမှာစီးပွားရေးလို့ပေါ့စီးပွားရေးလို့လုပ်တာလည်း မိမိရလို့တဲ့စီဝါရေးရအောင်လားကြိုးစားရတာဟောမအိမ်မနေလည်းကြိုးစားရတယ်အဲဒီလိုပါပဲမိမိရလို့တဲ့တရားတွေတရားများစီကိုစိတ်ကိုတင်းတင်းကြီးပို့ထားတာအဲ့ဒါကိုပြောတာပါဘုဝေနိဗ္ဗာန်ညာရအောင်သုံးမောင်ဒိဗ္ဗစိတ်ညာရအောင်အဲဒီလိုလည်းရှိတာပါအခုအရိယာမညာရအောင်ဆိုတာကတော့နိဗ္ဗာန်ဒီလိုဒီလိုကြဆိုတာလည်းသဘောအချင်းကိုယ်နဲ့တည်းမလဲကွယ်ဘယ်နဲ့အာရုံပါတဲ့ကိုယ်နဲ့အသက်ငဲ့ကွယ်ကင်းကွာတဲ့ကိုယ်နဲ့တည်းမလဲကွယ်ဘယ်နဲ့တင်းတင်းကြီးအားထုတ်ရမယ် ဒါအခုဒီမှာဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေသိဆိုင်တယ်မှန်ကောင်းတယ်လို့မနစ်မဆုပ်အားထုတ်လျက်သာဆုံးရခြင်းမရှိစရာဘူးတဲ့အာတာပီနောကိလေသာပူလွန်ထောက်တွေ့စေတဲ့လုံလဝိရတင်းတင်းချင်းအားထုတ်ပါတဲ့မဆုံးမနစ်ပါစေနဲ့တဲ့လုံလဝိရမနစ်မဆုပ်အားထုတ်လျက်သာတတိမပြရှုမသူငါအပမတတာမမင်းမလျော့မမင်းမလျော့ဒီဖြစ်ဝိရတော်နေတော့မမင်းမလျော့ဓမ္မချမှတ်ပြီးတော့တတိမပြရှုမနေတဲ့ပုဂ္ဂိုလ်ရဲ့ ဉာဏ်သုံးမျိုးရှိရရှိနေပါဉာဏ်သုံးမျိုးပုရိယာဆိုတဲ့ပုဝေနိဗ္ဗာန်ဉာဏ်ဒိဗ္ဗစိတ်ကုဉာဏ်အာသောခရဉာဏ်ပုရိညာပုရိယာဖြေရုပ်ပဲအဲဒီဖြေရုပ်ဖြစ်နေတဲ့ငါဘုရားဖြစ်လာတယ်လို့မြတ်စွာဘုရားဟောကြားတော်မူပါတယ်တိုင်တာလေးသွားကိုယ်နဲ့အသက်နဲ့ွယ်ကင်းကွာမနစ်မဆုံးအာထုလျက်သာမနစ်မဆုံးအာထုလျက်သာ တတိမတရားရှုမှသူမှာသုံးမျိုးဖြစ်ရိုးရှိနေပါသုံးမျိုးဖြစ်ရိုးရှိနေပါ ခြေကြီးပါပဲ။ကာမသောမှာလည်းလွံ့မြောက်သွား၊ဘဝသောမှာလည်းလွံ့မြောက်သွား၊ဝိဇ္ဇာသောမှာလည်းလွံ့မြောက်သွားပြီ။အဲဒါလည်းဟောတော့ရှိပါရဲ့။အဲဒါအဲ့ဒီပုံအဲ့ဒီနည်းဖြင့်ရာထူတော်မူရဲ့ဆိုတာကိုဝိရဇဘုံသားကြီးဟောတော့ဝိရဇဘုံသားကြီးကအိမ်မှာကြီးလိုပါတယ်။อืมဒီလိုကြားရတဲ့ကျမ်းစာအထုတ်ပြီးတော့ကိုယ်တိုင်တွေ့ပြီးပြီးတော့ကိလေသာတွေကလွံ့မြောက်လာတဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်သူကြီးက သာမန်ပုဂ္ဂိုလ်လိုအောင်းမိပြီးတော့ကြီးတဲ့ပုဂ္ဂိုလ်တွေမျိုးတွေရမလားလို့ပြည့်ပြည့်ဆွဆွနေတာကမှားတာပဲဒီမှာသံဃာတွေရှိနေဆိုဆရာဒါတော့ပြီးတော့သရဏဂုံတွေလည်းဆောက်ကြည့်ပါလေသရဏဂုံပြီးပါပါလေသရဏဂုံပြီးပါတဲ့အပြင်အဲဒီမှာဝါဆိုဝါကဖွေရတယ်သူကလျှောက်သေးတယ်လျှောက်တော့မြတ်စွာဘုရားလည်းဒါကတော့မင်းမရှိပါဘူးသူမိပါဝင်ကဆစ်ဆစ်နေပြီးတော့ ဘောတူလိုက်ပါတယ်အဲဒီမလေရုပုစီမန္တဆိုမလေရုအရှင်ကြီးပေါ်တယ်မာခွန်ရဲ့လေရှင်ကြီးခေါ်ဒါပါဠိလာတော့ဆိုရင်ဘလူလို့ပြောထားတယ်မလေရုအရှင်ကြီးခုဒီမှာဘာရှင်ကြီးညာရှင်ကြီးစသည်ဖြင့်ဒီလိုတော့ရတယ်ပါဒီမှာရှိရဲ့အဖြစ်ပင်ကြီးအဲဒီသိပင်ကြီးဘလူမှမဆက်စည်းအောင်အဲကာလာနေပါလေဖေးမှဝိုင်းလာရင်ပြည့်တယ်သိပင်ကြီးက ဒီလာဖြစ်နေလို့ရှိရင်အဲ့ဒါဟာသူသူရတာတွေကအဲ့ဒါအရှင်ကြီးရှိတယ်ဆိုပြီးတော့ဂျိုးဒီထားတာလေဒီတည်းကသိစီကားရတယ်နော်အဲ့ဒါအခုဒီမှာတော့နေရုဆိုတာနာမည်ပဲနေရုအရှင်ကြီးသိပင်ပေါ်တယ်နေရုရှင်ကြီးညီရဲ့ဓမ္မပင်ကြီးအောက်မှာလက်ဆောင်ပြသတင်းတော့နေအကြောင်းလည်းမရှိဘူးဝိရင်္ဂဘုံသားကဝါဆိုးတာကြောက်ကြောင်းနဲ့ထောက်ပြရမှာမဟုတ်ဘူး မြတ်စွာဘုရားကသူအကြောင်းအားလို့ကဝါဆိုရမှာမဝါဆိုတာကအဲ့မှာဒီတင်ညာနေလည်းပဲဒီလိုပဲတိတိအောင်တင်ညာမှာအဲ့ဓမ္မသင်္ကေတတွေဟောလို့ဆိုရည်ရတယ်ဓမ္မသင်အောင်မှာပေါ့ဒီလိုပဲနေကြမှာ900ဆိုရင်လည်းဘူးမိုးကလည်းမရောဘူးအဲ့တော့မိုးခေါင်မိုးခေါင်နေတော့တော့ရဲ့မိုးခေါင်တော့မိုးရသိရောလည်းဆိုရင်ခက်တာဒီကအဲ့ဒါကဝိရဇပုံသားကြီး မြတ်စွာဘုရားထာမှာဆွဆွဲပြီးမြတ်စွာဘုရားဟောတဲ့တရားကိုနာပြီးတရဏဂုံကြီးမြတ်စွာဘုရားဝါကသင်သုံးမှုရာတောင်းပါလေမြတ်စွာဘုရားအဲဒီဝါကတော်မူသည်ဝါကပြီးတော့ရှင်းဆက်ပြီးဟောကြတယ်ရှိပါသေးတယ်အခုဒီကနောက်ဆုံးမြတ်စွာဘုရားအဘဝခရညာရောက်ဘုရားဖြစ်တော်မူပုံကိုဒီကနေ့ကမဟာဗရဏတုတ်မှာတော့ ဥပါဒနာခန္ဓာ၅ပါးကိုရှုပြီးတော့ဘာတော်တရားတော်မှာစိတ်လွတ်သွားပြီကြားပြပါလိမ့်ဆိုတာဟောတာအဲ့ဒါကတော့နောက်နောက်ကြုံကြမှာနောက်ဝါကောဝါကောင်လာကြည့်ကြမှာဟောရမှာငါရဲ့သုံးနိုင်ကြည့်ပါအဲ့ဒီဟာဟောပြီးရှင်တော်တဲ့လာကြည့်ကြတော့မှဝေရင်ဇဒီမှာဝါကလည်းငါမခေါ်ပါတဲ့ခြင်းနဲ့တွေ့ပုံတွေပါတယ်တော့ဟောကြတယ်ဒါလည်းရှိသေးတယ် မြတ်စွာအာရှင်သာရိပုတ္တရာကဝိနည်းလေးခါပေါ်ပြညာကိုလျှောက်ထားတာတွေပါလေရှိသေးတယ်အဲ့ဒါတွေလည်းပဲပြင်းပြင်းပြိဋ္ဌာန်တွေပါပဲအဲ့ဒါနောက်သာရိပုတ္တရာမှာဟောရအောင်ဒီကတော့ဒီရင်နဲ့ဒီပြောပြီးဒါလည်းလည်းဆောင်းမှုကလေးတော့နည်းနည်းဆိုကြအောင်လေဥပါဒနဲ့ခန္ဓာ၅ပါးဆိုတာဘာလဲဆိုယုံနာနေတယ်ဉာဏ်ကြတဲ့ဓဝါစဘာဖြစ်တဲ့ယုံနာနေအဲ့ဒါလည်းဖြစ်ဖြစ်ကိုသိအောင်လို့ရှိရတာခုဉာဏ်ကြတဲ့ရှုနာနေတူတူပါပဲ အဲဘုရားလောင်းတော်ကအဲ့ဒီလိုရှုပြီးတော့မေဝုပဒနာဉာဏ်နဲ့တက်ပြီးတော့မဟာတမေဖို့ရောက်ပြီးတော့ဘုရားဖြစ်တော်မူပြီအဲ့ဒါလေးသုံးပိုင်းတစ်ခေါက်စီလဲဆိုတော့ဒါကတော့ဆွဲလန်းနိုင်ရာသာခန္ဓာမပြာဖြစ်ပြရှုနေသည်ဆွဲလန်းနေတဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးယုံနာနှစ်ခုပါပဲယုံနာနှစ်ပါးရဲ့ဖြစ်ပြကိုသာသာဘုရားရှုနေသည် အာသရခေယဉာဏ်ဖြစ်အောင်စိတ်စိတ်ကိုညှို့စေတယ်ဆိုအဲ့ဒါလည်းဘာ၆ပါးစိတ်တိုင်းပြည်လင်းကနေရှိတာလေဇံဝင်စားလိုက်ဇံစိတ်ဖြစ်ဖြစ်ရှုလိုက်အဲ့ဒီလိုပါလေပါပဲနောက်မြညာကြားတွေပေါ်ပေါ်နေလိုက်ကြည့်ရှုအဲ့ဒီဖြစ်တဲ့ရှုနေတယ်အလောင်းတော်မှာညာမကြာမဂ္ဂညာစဉ်တက်လေသည်သစ္စာရအလောင်းတော်မှာအဲ့ဒီလို ယုံနာတစ်ပါးပိုက်ကြပြီးတဲ့အကြောင်းကျိုးပြီးတဲ့ဖြစ်ဖြစ်နေပြီးတဲ့နိစ္စဒုက္ခအနာတ္တတွေပြီးတဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲပြီးတော့အာသောလေယာအာသောလေယာသိလေသာသိလေသာကျောကလွန်မြောက်သွားလေသည် အာသောလေအာသောကြာလေးပါးကိုကျော်လွန်ပြီးတော့လွန်မြောက်သွားပြီလွန်မြောက်သွားပြီအရဟတကိုရောက်သွားဆရာဖြစ်သွားပြီအခုတရားထုတ်ကြတာလည်းအဲ့ဒီတိုင်းပဲဥပါဒနာခန္ဓာ၅ပါးရှုဥပါဒနာဉာဏ်နဲ့ရှင်းနိုင်တယ် အဲအောက်ဆုံးသောတာပတိမေဖို့ညာရောက်မှာပဲအဲဒီကြောင့်အထုကြအောက်ကဥပါဒနဲ့ခန္ဓာ၅ပါးအကြောင်းတွေကတော့ရှိရတဲ့ကခဏခဏခေါ်နေကြပါလေဒါတော့မဆိုပါနဲ့တော့နောက်အဲဒီဘာကောင်လာရေးကြမှာလားဆက်ပြီးတော့ခေါ်ရမယ်နေ့တော့သင်္ကန်းစကြည့်တယ်တူရမ်းတာရွက်ချကြအောင်လေရွက်ချပြီးတော့အဲဒီမှာအများကြီးပြီးတော့ဒါလို့ခေါ်ရ